ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌12ရက်6လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်နာယပရိဟိကဓမ္မတာပပိဝဝတ္ထမနောဟုတဲ့ဒါတို့နာသားတစ်ပါးရဲ့အမိကိုဖြေထားတဲ့ခါထားပါနာသားတစ်ပါးကမေးတယ် အရှင်ဘုရားလောကကြီးကိုဘယ်သူဖန်ဆင်းထားတယ်တဲ့မေးအဲတော့တဏှာရနေရတိလောကောတဲ့လောကောလောကကြီးကိုတဏှာရလူကျင်စိတ်ကြိုက်စိတ်ဖြင့်နေရတိဖန်ဆင်းထားတကွာဒါပထမမိဘုံမှာဒုတိယကဒီလောကကြီးကိုအဲ့ဒီဖန်ဆင်းထားတဲ့လောကကြီးကိုဘာနဲ့ဆွဲငင်ထားတယ်တဲ့မေးပြန် အဲတော့တဏှာယပရိကတတိရဲ့ဒီဖန်ဆင်းထားတဲ့တဏှာကဖန်ဆင်းထားတဲ့လောကကြီးကိုတဏှာနဲ့ပဲဆွဲငင်ထားတယ်တဲ့ဒါကဒုတိယမေခွန်းတတိယမေခွန်းဟာအရှင်ဘုရားတဲ့ရှိနေတဲ့လောကထဲမှာရှိသမျှအရာဝတ္ထုတွေကဘသူ့အလိုလိုက်နေရတယ်ဗျာအဲတော့လည်းပဲတဏှာယဧကဓမ္မတာတပိဝဝတမနဝဟုတဲ့ တဏှာယတဏှာတိဟူသောဧကဓမ္မသာတခုတည်းသောတရားပေါ်သို့သာဝတ္တပေခသိငုံသောအရာဝတ္ထုတို့သည်ဝတ္တံအလိုကိုအနုကိုအသင်လိုက်နေကြရတယ်တဲ့ဒါကတို့တတ္တိယမေခွန်းရဲ့အဖြစ်အဲတော့တို့ခုရှိနေတဲ့ဘဝမှာလဲဒါရထားတဲ့ဘဝကိုကတဏှာဖန်ဆင်းထားတာဘယ်ဘဝဖြစ်ဖြစ်ခွေးဖြစ်လဲ တေဂာနိကာလသူအရင်ဘုန်းတော်ကခံစားခဲ့ဘူးတဲ့ခွေမြင်းခွေစိတ်ပေါက်ခွေနောက်ပါသွားတာတို့ရှိတာပဲခွေတန်ကြတော့ခွေတန်ဤခွေနောက်ပဲတို့စိတ်ပါသွားတာရဲ့အဲ့တော့ခွေးဖြစ်ကျင်သူတော့တို့တဲ့ဘယ်တယောက်ပါတော့မပါပါဘူးတို့တော့ခွေးတွေရောဖြစ်ကျင်လို့ဖြစ်တာလားမဟုတ်ပါဘူးဟဲ့တို့လူဟာတွေပဲတို့တို့လည်းဖြစ်ကျင်ဘူးတို့တော့အဲ့ဒီခွေးရဲ့လို့မြင်စဉ်ကြားစဉ် အဲခွေးလေးနဲ့တွေးထီးစဉ်တုန်းကဖြစ်ခဲ့တဲ့အစွဲသိအတိုင်းသူတို့အဲ့ဒီဘဝရောက်တာမှန်ပါပါဟင်ကြက်ဖြစ်ခြင်းသူတွေဝက်ဖြစ်ခြင်းသူတွေရှိဘူးလားသူတို့လည်းအဲ့ဒီတိုင်းပဲကြက်သားဝက်သားစားတုန်းကကြက်မြင်းကြက်စိတ်ပေါက်အဲကြက်ကိုကိုင်းတုန်းကကြက်စိတ်ပေါက်အဲ့ဒီတိုင်းသူတို့ဘဝတွေရတာဗျမှန်ပါပါဟုတ်ကလားမှန်ပါပါအဲ့တော့အဲ့ဒီဒေဂာနိကာလမှာခွေးဖြစ်မဲ့ပုဂ္ဂိုလ်ကလည်းသူ့ရဲ့ကာမနမိတ်လို့ခေါ်တဲ့ ခွေးလေးကိုမြင်ခဲ့ဘုံထီးခဲ့ဘုံအဲကလူကြီးသေခဲ့ရဘုံအဲ့ဒါလေးတွေမြင်လာလိမ့်မယ်မြင်လာတဲ့အတိုင်းအဲ့ဒီပေါ် ရှေ့မှာတရိပ်ရိပ်နဲ့ပြေးလွှားနေတဲ့ခွေးသုံးမကြီးအဲခွေးပေါက်သားလေးတွေမြူတို့ပြောပါကစားနေပုံလေးတွေအဲ့ဒါလေးတွေကြီးပြီးตาရစိတ်ကလေးနဲ့သဘောကျနေတော့အသက်ထဲသွားပြီသူပဲရောက်မလဲဗျခွေးဘဝရောက်လာပါအဲ့တော့ဒီခွေးဘဝဆိုတဲ့တတ္တလောကကြီးကိုဘသူကဖန်ဆင်းတယ်လဲဟုတ်ကလား တို့လူတွေကောနတ်တွေကောအဲ့ဘယ်ဘဝရောက်ရောက်အဲအဲ့ဒီတဏှာကဖန်ဆင်းတာဟင်အဲ့တဏှာကဖန်ဆင်းတာပဲအဲ့တော့ဒီဘဝကနေပြီးနောက်ဘဝကူးမဲ့ကြံတော့လေအဲ့ဒီကာမနမိတ်ဂတိနမိတ်နဲ့ကိုမဖြစ်သေးတဲ့ခွေးဘဝကိုဒီကနေလှမ်းပြီးဆွဲငင်ယူလိုက်တာမဟုတ်ဘူးလားမှန်ပါပါအဲ့တဏှာရပရိကတတိလည်းဒါပဲမှန်ပါပါဟုတ်ကလားမှန်ပါပါဟင်တို့အဖိုးညွန့်လည်းကြည်ချင်းကဖွားတင်မိကြီးလူချင်းတော့ကိုယ်အိမ်ဆွဲယူထားတယ် ဟင်ဟင်ဟင်ဟင်ဟုတ်တယ်နဲ့ဘုန်းကြီးဟင်ဖာတီမင်းကြီးလေဟင်အဲ့တော့အိမ်အောင်တဲ့ဘဝအိမ်အောင်တဲ့လောကကိုဘယ်သူဖန်ဆင်းတယ်လဲဖို့တဏှာဖန်ဆင်းပါဟုတ်ပါမလားဘုန်းကြီးဖန်ဆင်းတာမဟုတ်ဘယ်သူဖန်ဆင်းတာဖို့ဘယ်သူဖန်ဆင်းတော့ဟင်ဒါရင်ဖိုးမပါဘူးပေါ့ဟင်အဖိုးပြင်းမရှိဘူးတဏှာဖန်ဆင်းတာပဲဟုတ်ကလားဟင် ပြည်ချင်းနေတာကြီးကိုမင်းကုန်းဟိုရွာအနောက်ပေါက်အိမ်ကိုဆွဲယူလိုက်တာဟောဖို့ဘသူကဆွဲယူလိုက်ဖို့မိတာဗျတုတ်တော်ဘူးဖို့ဟင်ဟင်ဟင်ပြည်ချင်းသူကသူနေတာကြီးကိုဟင်ဖို့ဘသူကဆွဲငင်ယူလိုက်တာတော့ဆိုတိုင်းအဖိုးပြင်ပါဘူးနော်ဟင်မပါပါဘူးယာကြီးဟုတ်ပါတယ်တို့ဖိုးပြင်မပါပါဘူးဟင်ဟင်ဟင်အဲ့တော့ဒီ အင်းလင်ဟဲမရရဲ့ဘဝရောက်တဲ့ကာလရောရှိရှိသမျှကိစ္စတွေရှိရှိသမျှရာဝတ္ထုတွေအဲဝန်သားရေးရစားပြီးရှိသမျှကိစ္စတွေရောအဲ့တဏှလိုတိုင်းတို့လောက်ကြရတာမဟုတ်ဘူးလားအေးဒါဒီဘဝမှာလက်တွေ့မြင်နိုင်တဲ့တရားဗျနောင်ဘဝရောဒီတိုင်းပဲတင်တယ်ဟိနောင်နောင်ရအောင်မဘဝတွေရောဒီတိုင်းပါပဲဟင်းအရေးရင်ဖြစ်ခဲ့မှုတဲ့ဘဝရောအဲ့တော့တို့တဏှာသည်တို့စိတ်ကလေးနဲ့တို့ကိုယ်လေးရဲ့ကျိုးဆွဲကျိုးဆွဲဘဝကနေတယ်ဟင်တို့စိတ်ကလေးသည်တဏှာကျိုးဆွဲတဲ့အတိုင်း အဲလိုက်ပါနေရတယ်ဟင်တို့ကိုလေးသည်တဏှာရဲ့ကျိုးသွဲအတိုင်းလိုက်ပါပြီးလှုပ်ရှားနေရသည်ဒါပဲတင်နေဟိအဲ့တော့တို့တဏှာကျိုးသွဲဘဝနဲ့ဒီလူကြီးပဲနေကြတော့မှာလားနေသင်ကြောင်းမှာထင်ပါဘူးနေသင်လည်းမဟုတ်လားဘူးဟုတ်ဟင်ဖို့နေသင်တယ်မဟုတ်ဘူးလားမပြောလို့တော့ဖို့မနေသင်ထွက်ဖို့နေနဲ့မနေသင်မနေနဲ့ဖို့ကဟင် မနေသင်ဘူးလည်းပြောသေးအိမ်လည်းကနေသေးဖို့ဟင်မနေသင်ထွက်ဖို့ရဟင်အဖိုးပဲမနေသင်ဘူးလျှောက်တာသူလျှောက်တာမဟုတ်ဘူးဟင်အဖိုးပဲနဲ့တော့ဟင်အဲ့တော့ဒုစိတ်ကလေးနဲ့ဒုကိုယ်လေးဒီစိတ်ကလေးနဲ့ဒီကိုယ်လေးဟိုစိတ်လှုပ်ရှားတဲ့အတိုင်းတို့ကိုလိုက်ပါနေရတာကိုဖောက်ပြတဲ့အတိုင်းစိတ်ကလှုပ်နေရတာဒီစိတ်နဲ့ကိုယ်လေးကြားမှာတို့တဏမဝင်မဲနဲ့ဒီနေရာတတိလေးဝင်နေရရင်ဘယ်လိုနေမလို့ဟင်ဟင် တဏဝင်မဲ့စားလေကြိုက်လို့လုံးမဲ့စားတတိလေးနဲ့လုံးလိုက်ရရင်ဘလောက်ကောင်းမလို့ဟင်ဟင်မမုံလို့လုံးဝမလှုပ်ရှားမဲ့စားတတိလေးနဲ့လှုပ်ရှားလိုက်ရရင်ဘလောက်ကောင်းမလဲဟင်ဟင်အဲမတိလို့လုံနေတဲ့အလုပ်တွေစားတတိလေးနဲ့လုံရရင်ဘလောက်ကောင်းမလဲဟင်အဲဒီလိုဆိုလို့ရှိရင်တို့အစွဲမကင်းသေးလို့ဘဝရောက်တော့အောက်တန်းစားဘဝတော့မရနိုင်ဘူးမှန်ပါပါဟင် အောက်တန်းသားဘယ်သူမှမဖြစ်ချင်ဘူးဟင်သို့သောတဏှာကျိုးဆွဲတာကိုင်းနေသမျှတို့အောက်တန်းသားဖြစ်မှာကြီးတယ်ဗျာဟင်ဟင်အောက်တန်းသားဖြစ်မှာကြီးတယ်ဗျာအဲ့တော့တို့လူချင်းတဲ့အရာဝတ္ထုလေးတစ်ခုရှိရင်အဲ့ဒီလူချင်းတဲ့အရာဝတ္ထုဘောဝတ္ထုအောက်ကြနောက်ကြကောမပေါင်းရဘူးလားဗျာဟင်အောက်ကြခံပေါင်းရမှာကြီးတယ်ဗျာဟင်တို့အာကစားလောကမှာတော့အာကြည့်သူကနိုင်တယ်ဗျာအာသေးသူကရှုံးတယ်ဗျာ ဟောလက်ဝေထိုးဗျာအာကြည့်သူကနိုင်ဗျာအာသေးသူကရှုံးဗျာဟောဘောလုံးကံဗျာအာကြည့်သူကနိုင်ဗျာအာသေးသူကရှုံးဗျာတို့ဒီလူလောကအဲကိရိတာနဲ့ကြတော့တို့အခြေကြီးအကြိုက်ကြီးသူနဲ့အခြေသေးဟိုတိတ်မချစ်တိတ်မကြိုက်သူဘသူကအောက်ကြခံရတော့ဘသူကရှုံးပေးရတော့ဟုတ်ဘယ်ဘက်ကရှုံးပေးတော့ဟုတ်ဟုတ်ကလားအဖွားတင်မိနဲ့ဖိုးမိတာပါဘသူကဘသူကရှုံးပေးရတော့မေးတာပါအခြေကြီးသူပါလို့ ရှောင်းမဖြေကမှနဲ့ဟင်တော့တော့ဘယ်ဘဝရောက်ရောက်ဘယ်လိုလဲဟင်ဖွားခင်မိကဟင်ပြောနှမ်းသီးဆယ်စိတ်စိတ်ဘလောက်တဲ့ဘယ်လိုလဲဖို့ရှောက်တတ်ပါတယ်ဗျာဖို့မရှောက်ချင်လို့နေမှာပါဟင်ရှောက်တတ်ပါတယ်ဗျာဖိုးကြောင်ဖိုးရှောက်ရတဲ့ဥစ္စာကြီးကိုဟင်အဖို့ဘယ်သူကရှုံးလို့ဟင်ဟင်အဖို့ကလားဗျာသူကတော့ဖွားတယ်မိဘကရှုံးနေထင်နေတာကြီးကိုဟင်ဟင် ဟောတဏှာကြီးလေးရှုံးနေပဲအဲတဏှာကြီးလေးအောက်ကြခံပေါင်းရလေပဲဟင်ရုပ်စွာဆုံးအဲတက်ရှိခြင်းမဆိုထားနဲ့တက်မဲ့တောင်ပဲဖေးလေးကိုကြိုက်ကြည့်ရလို့ဖေးလေးကလေးယူသေးလေးရတာဗျာဟင်ဟင်တွားရင်ရောအိတ်ကလေးတွေထွက်ဟင်ကျိုးမှာဆိုလုံးလို့ဘယ်နဲ့တော့ကျိုးကျိုးကြီးကြီးกว่าလို့ရှိသလားမရှိပါဘူးဗျာဘယ်လိုလုပ်ထားကျိုးသေးလေးရတာဗျာဖေးလေးကလေးကိုဟင်ယေရှုမှာရောမစိုးဘူးလား ဟင်ကြိုးမှာကောမစိုးဘူးလားဟာယူသေးလေးရတာဗျာဖေးလေးဘက်ကနာဘယ်နှခါလိုလိုက်တော့လိုက်ပါဦးဗျာသူ့ဘက်ကတော့ကြိုးချင်ကြိုးမှာကြည်ရင်ကြည်မှာသူ့တော့မထီနဲ့ထီကြိုးမှာပဲဟင်မစိုးနဲ့သူ့ဘူးအဲမိုးရွာဆိုးမှာပဲသူကတော့ဟောတို့ဘက်ကလိုလိုက်ပေါင်းရတာဗျာတက်မဲ့တောင်းဟင်ဘယ်ဟာချစ်ချစ်ကိုကချစ်ရင်ချစ်တဲ့ဟာပေါ့ကိုကအောက်ကြခံမကြီးတယ်ပဲဗျာဒါပြစ္ဆုတ်ပန်တဲ့တယ်ပြောတာသန္တရာမှာလည်းတို့ဒီအေးကြိုက်စိတ်ပြီးကြိတ်တာဘဝနဲ့အောက်တန်းစားသွားမှာမဟုတ်ဘူးလား ဟင်းမုံသိပ်ပြီးတို့ငရဲကောင်ဖြစ်နေအောက်တန်းသားသွားမှာမဟုတ်ဘူးလားအဲမတိသိပ်ပြီးတရိစ္ဆာန်ဖြစ်နေအောက်တန်းသားသွားမှာမဟုတ်ဘူးလားအဲ့တော့တို့ဒီသူတို့နဲ့ပေါက်နေသမျှအောက်တန်းသားဘဝပဲဖြစ်မှာပဲဟင်အဲ့တော့တို့ကိုယ်ကိုယ်လေးနဲ့တို့စိတ်ကလေးကိုအဲ့ဒီတဏှာခိုင်းစားမဲ့စာကိုကိုယ်တိုင်ခိုင်းစားရင်မကောင်းဘူးလားဗျာဟင်ဟင်ကိုကိုယ်တိုင်ခိုင်းစားတော့ညာပါတဗျာတဏှာကြတော့မညာပါဘူးမညာပါဗျာအဲနေဘူးကြီးတဲ့မို့အနာခိုင်းသလားဗျာမခိုင်းပါ မိုးရွာကြီးတဲ့ကြတော့ဟောဗျာအဲညကြတော့ဟောဗျာအဲနေ့ကြမို့ဟောဗျာဟင်အဖွားကြီးအဖိုးကြီးဖြစ်တော့ဟောဗျာအဲကလေးငယ်လေးတွေကြတော့ဟောဗျာကလေးကလေးနဲ့တောင်အောင်တော့တနာခိုင်းနေဗျာလူလလူလနဲ့တောင်အောင်ခိုင်းနေဗျာလူကြီးလူကြီးနဲ့တောင်အောင်ခိုင်းနေဗျာအဖိုးကြီးအဖိုးကြီးနဲ့တောင်အောင်ခိုင်းမယ်ဗျာဘယ်သူမှညာဘူးဗျာတနာတော့ဟင်ဟင်တို့သူခိုင်းတာကြီးတဲ့လုံနေရတာတို့ကိုယ်ပိုင်လုပ်ရတာမရှိသေးဘူးဟင်အိမ်လည်းကြည်ဗျာ ။ तू ကဒီလိုပုံစံကြိုက်တယ်ဆိုပါ तू ကြိုက်တဲ့အတိုင်းတို့ထောက်ရတာ။အဝတ်စားကြည့်ပြဟော तू ကဒီအစဉ်ဒီသွေးဒီကြိုက်တယ်ဆိုပါတို့အဲအဲ့ဒီတိုင်းတို့ဝေ့သင်ပေးရတာမဟုတ်ဘူးလား။မှန်ပါပါ။အကုန်လုံးများအကုန်လုံးများ तू ခိုင်းတာလောက်ရတာကြီးတယ်ခုချိန်ထိကိုယ်ပိုင်လုပ်ငန်းတစ်ခုမှရှိသေးဘူးဗျာ။ကြိုက်လို့လှုပ်ထားတာကြီးတယ်ကြိုက်လို့ရှာထားတာကြီးတယ်ဗျာ။ဟင်အဲ့တော့အကြိုက်ကြီးရင်အစွဲကြီးမှာပေါ့ကွယ်ဟင်အစွဲကြီးရင်တို့အလွဲလဲကြီးမှာပေါ့ဟင်အဲ့ရဲ့အကြိုက်ကြီးလို့စွဲနေစွဲရင်စွဲတဲ့နေရာညှိနေမှာပေါ့ အဲ့တော့ကိုလုံစာကိုစားရပါဦးမလားဟင်ဒါနာမှုရှိတဲ့ဘုံ ကြောက်ပါဦးမလားဟိမရောက်ပါဘူးဟင်တီလာမှုရှိတဲ့ဘုံကြောက်ပါဦးမလားဟိအေးမရောက်တာတွေသွဲလို့ညှိနေလို့အဲ့တော့တို့ဘယ်အာယုံလေးခံစားခံစားပေါ့ရွာထဲမှာနေလို့ရှိရင်တော့ရွာထဲအာယုံတွေတွေ့မှာပါပဲရွာထဲကနေလွတ်အောင်ကြောင်းနဲ့လာတော့ကြောင်းအာယုံကလွတ်မလားကြောင်းနဲ့ရောက်တော့လဲကြောင်းအာယုံရှိတာပါပဲဗျာတော်တဲ့ရောက်တော့ဟောဗျာ တော်အာယုံရှိပါသဗျာဘယ်အာယုံခံစားခံစားတို့ရည်တဲသွားတဲ့ခြိလှမ်းကလေးတွေဖြစ်ရမယ်ဟင်ရည်တဲသွားတဲ့ခြိလှမ်းလေးတွေထောက်တုံးတော့ခြိရာလေးပုံစံပေါ်မှာပေါ့နှုတ်လိုက်တော့ခြိရာရှိသေးလားအေးအဲ့ဒီတိုင်းကိုအသွဲကင်းကင်းဖြစ်ရမယ်ဟင်လူဘဝရောက်လူရဲ့ကံအကျိုးပေးတာလေးတွေခံစားကြသမှာဟင်ဘုရားရှင်ကမခံစားဘူးလို့မပိတ်ပင်ပါဘူးဗျာဟင်ဟင်တို့ဟို ပဲတော်ဝါရင်လှဲစီးရင်ဆိုတဲ့ထုံးစံအတိုင်းထင်တယ်။ကံအကျိုးပေးဖြစ်တဲ့လောကီအာယုံခံစားရင်းနဲ့ဒီပေါ်တတိလေးနဲ့တင်းပြီးမှတ်ဖို့ပဲဗျ။မှန်ပါပါ။ဒါလေးပြောတာဗျ။တို့ဝိတာခါတို့အနာသဝိန်တို့ဒါတွေကောသောတာပန်နေမဟုတ်ဘူးလားမှန်ပါပါသူတို့ကောလောကီအာယုန်နေသွန့်သလားမသွန့်ပါဘူးလောကီစီဝါရှာကောရပ်သလားမရပါဘူးမရပါဘူးယာအဲတို့နာတပင်းတို့ခေတုံးကဆိုပြီးသားမလိုပါဘူးတပြီနဲ့တပြီလျှောက်ပြီးစီဝါကုန်ကူးနေကြတာပါဟင်တို့အခုခေလိုပြီးသားမရှိပါဘူးအဲကူးရပါတဗျာ အဲနာသမင်းတထေးဖြစ်တာနေရင်ထိုင်ရင်ထေးတာမဟုတ်ပါဘူးဗျာဟင်တထေးလို့ဒီလို့ပါပါသေးဗျာတို့ဟိုဝိတာခါကောလကားနေရင်ထေးတာလားမဟုတ်ပါဘူးအဲသူလည်းတထေးမှဖြစ်တော့တထေးမှလို့လို့ပါပါသေးဗျာဒါတွေမဆုံးပါဘူးဗျာအဲလောကီအာယုန်တွေကြတော့မခံစားဘူးလားဗျာအဲတို့ဝိတာခါတော့ဆိုခုနှစ်နှစ်သမီးရသောတာပန်ကွအဲမွေးလိုက်တဲ့သားသမီး20ရှိတယ်ဟင်20ရှိပါသဗျာလောကီအာယုန်တွေ3ပါသဗျာတို့တော့3ပြီးမဆွဲဘူးမှန်ပါပါကြည်တဲ့သွားတယ်ခြေရခြေလှမ်းကလေးမှန်ပါပါ ဟင်ဟင်အဲ့ဒါတတိနဲ့ဘယ်နေရာဘာသုံးသုံးတတိမလို့ဘူးမှန်ပါပါဟင်တတိမလို့ဘူးအဲတတိမလို့ဖ ೇನೆ အာယုံလေးတွေကိုသုံးတတ်အောင်ဒါဆိုရင်တော့တို့ကိုပိုင်စိတ်ကလေးနဲ့ဖြစ်သွားပြီပေါ့ကွမှန်ပါပါဗျာဟင်အဲကိုပိုင်စိတ်ကလေးနဲ့ဖြစ်လာရင်ကိုပိုင်ဘဝဖြစ်တဲ့ဒါနမှုပြုဟာဘုံတိလမှုပြုဟာဘုံတို့ဘာဝနာမှုပြုဟာဘုံတွေရောက်မှာပေါ့အဲ့ဒါကိုပိုင်ဘဝပဲအဲ့တော့အဲ့ဒီကိုပိုင်ဘဝဖြစ်တဲ့ဒါနမှုတိလမှုဘာဝနာမှုဆိုတဲ့ ဘဝတွေကိုလုံခြုံခြင်းရင်တို့ဒီတတိနဲ့ကိုယ်ကိုယ်လေးနဲ့ကိုယ်စိတ်ကလေးကိုအမြဲထိမ့်သိမ့်စောင့်ရှောက်ထားရမယ်ဗျာမှန်ပါပါဗျာဟင်သာသာသွားသွားနာနာနေနေဗျာအမှတ်မလွတ်ပါနဲ့ဗျာမှန်ပါပါဟင်ပြီးတော့ဖြစ်နေတဲ့အမှုကိုဘယ်ကဘယ်နာကဖြစ်ဖြစ်အကျွေးမထားပါနဲ့ဗျာအဲနောက်ဖေးမှာဖြစ်တဲ့အမှုနောက်ဖေးမှာပဲတတိလေးနဲ့မှတ်ပြီးအဲ့ဒီမှာရင်တရားစီရင်ခဲ့ပါဗျာဟုတ်ကလားအိုးဖះရှိညနေကြမှာမစင်စားပါနဲ့ဗျာဟုတ်ကလားမိဖို့ကြောင့်ကဖြစ်တဲ့အမှုမိဖို့ကြောင့်မှပြီးခဲ့ပါစေ အဲ့ဒီမှတင်မှန်ရင်းနဲ့တို့ပါတော့ထမင်းအိုးမှုရင်မှုမှုပဲထင်တယ်ဟဲ့မှန်ပါပါဗျာဟင်းအိုးကိုင်ရင်ကိုင်မှုဟဲ့ထိမှုဟဲ့ရှိတာပဲအမှုတွေကြီးတယ်ထင်တယ်မျက်တိဟာဆိုရင်မြင်မှုဟဲ့နာဟာဆိုကြားမှုဟဲ့အမှုတွေရှိတာကြီးတယ်ဘယ်မှုပေါ်ပေါ်ပေါ်လာတဲ့အမှုပေါ်တတိလေးနဲ့တင်စစ်နေတာဒါမှုစစ်တာမဟုတ်ဘူးလားမှန်ပါပါဗျာဟင်အဲ့တော့တို့ဘုရားရှိဟိုအိယာဝင်ကနေဒီအမှုကိုတောက်မနေပါနဲ့ဒီမှာဖြစ်တဲ့မှုဒီဒီနေရာပြီးအောင်စက်ခဲ့ဟင်လက်ကြမထားနဲ့ဟုတ်ကလားဟဲ့ အိမ်ရှိခါမှာဖြစ်တယ်မို့အိမ်ရှိခါမှာပြီးအောင်သိခဲ့ဟင်အိမ်ခါမှာဖြစ်တယ်မို့အိမ်ခါမှာပြီးအောင်သိခဲ့ဟုတ်ကလားရှိသမျှမို့အဲ့လိုတွေသာသိထားရင်သိသွားရင်ကိုယ်ပိုင်ဘဝလေးမလုံးကြုံနိုင်ဘူးလားပြီးတော့ကိုယ်စိတ်ကလေးနဲ့ကိုယ်ကိုယ်လေးရောကိုယ်ပိုင်ဖြစ်မလာနိုင်ဘူးလားအဲ့ကိုယ်ပိုင်ဖြစ်ကြရောပေါ့ဗျဟင်ကြိုက်လို့လှုပ်တာမဟုတ်ဟင်မုံလို့လှုပ်တာလည်းမဟုတ်မတိလို့လှုပ်ရတာလည်းမဟုတ်ဘူးဟင်တိစိတ်နဲ့လှုပ်ထားတဲ့အလုပ်တွေကြီးလည်းမဟုတ်ဘူးလားဟင် အဲ့တော့မြင်တော့ဟောမြင်ပြီးနဲ့ရသွားလိမ့်မယ်ထင်တယ်မှန်ပါပါဗျာအမှုစစ်လိုက်ရင်မြင်တာပြီးမြင်ပြီးနဲ့ရသွားလိမ့်မယ်ဘယ်သူပဲဝါနောက်ဆက်တွဲအမှုပေါ်တော့ဘူးကြားတော့ဟောကြားပြီးနဲ့ရသွားလိမ့်မယ်တော်ပြီပေါ့ဒီလောက်ချိုတာသာချိုသည်တော်ပေါ့ဟင်ကြက်တီဝက်တင်ငါးရင်နွားတွေထဲ့မနေသားမှာနဲ့ဟင်ချိုတာလေးတော့သာရကျင်းနာရောပေါ့ဟင်အဲ့လောက်ကလေးတင်သူ့အရှိ သူ့အရှိအတိုင်းလေးရရရရသွားအောင်သူဟောဗာလေးလှုပ်လှုပ်တတိလေးနဲ့ဗျဟင် ကိုကိုလေးနဲ့ကိုစိတ်ကလေးဟာပိုင်းမိအောင်ဗျဒီလိုဆိုလို့ရှိရင်တို့ဒီကိုကိုနဲ့ကိုစိတ်ကလေးကိုတတိကျိုးဆွဲတဲ့အတိုင်းကနေတဲ့အယုတ်ကလေးဖြစ်နိုင်မလားဒီလိုဆိုတို့ရဲ့လှုပ်ရှားမှုသည်တရားရုပ်ဖြစ်မလားမတရားရုပ်ဖြစ်မလားအဲဒါဆိုတရားရုပ်ကလေးဖြစ်မှာပေါ့ဗျာတဏှာကျိုးဆွဲတဲ့အတိုင်းဒုစိတ်နဲ့ဒုကူကလိုက်လို့လုံနေရရင်ကိုကြိုက်ရင်ကောင်းတယ်ပြောမှာပဲကွကိုမကြိုက်မကောင်းဘူးပဲအပြင်နဲ့ဘာမှဆိုင်ဘူးအရကြီးဒီလောက်ဆိုးတာကြီးကိုတို့ကြိုက်တော့ကောင်းတယ်ပြောတာ ဒါအရက်ဘက်ကမဟုတ်ဘူးဒိုးဘက်ကဟုတ်ကလားဟိအဲ့တော့ကိုကြိုက်လို့ကောင်းတယ်ပြောတာဒါတရားသဖြင့်မဟုတ်ပဲကွယ်ကြက်သည်သူမိသူဖာသူကန်းနဲ့ဖြစ်လာတဲ့ကြက်ဒိုးကြိုက်အောင်ဖြစ်လာတာမဟုတ်ဘူးအဲ့တော့ဒိုးကတပ်ပြီးတော့သားတာဒါဒိုးအဖြစ်မဟုတ်ဘူးလားမှန်ပါပါဟင်ကြက်ကတော့ဒိုးဘူးဖြစ်လာတာမဟုတ်ပါဘူးဗျသူကန်းနဲ့သူပါဗျဟင်သူ့တဘာဝနဲ့သူခြူတာပါဗျဒိုးဘူးခြူတာဟုတ်ဘူးဝက်ကလည်းသူ့တဘာဝနဲ့သူကန်းတိုင်းဟုတ်ကလားမှန်ပါဗျနွားတွေငါးတွေလည်းသူ့တဘာဝနဲ့သူကန်းတိုင်း အဲ့တော့တို့ကကြိုက်လို့တတ်တာဟာဗျမှန်ပါပါဗျာဟင်အဲ့ဒါတို့မတရားရုပ်မတရားမှုမဟုတ်လားမှန်ပါပါအဲ့တော့တို့ပြုမှုတဲ့လှုပ်ရှားမှုတဲ့မတရားရုပ်ဖြစ်သွားမှာပေါ့ဟုတ်ကလားအဲ့ချင်းနေကြဖို့ဒီအဲ့ဒါတွေလဲသူကံရဖြစ်တာမှန်ပါပါဗျာဟင်အဲ့တော့ချင်းရဲ့သားသည် သူ့သည်တို့ဒီသွေးလေးကိုသုံးရမှာအသက်ရှင်မှာဟဲ့မှန်ပါပါဗျာကြဘူးပါကောဒီသွေးလေးသုံးရမှာအသက်ရှင်မှာဟဲ့တို့မမြင်ဘူးသေးတဲ့မှက်တို့မျှော့တို့သွားသိကြပါသေးမှန်ပါပါ ဟင်အဲ့တော့ချင်းဒီသူဒီသွေးလေးမိပြီးအသက်ရှင်ရတာသူ့တဘာဝမှန်ပါပါဗျာအဲဘသူရေဘဝရဲ तू မသိဘူးမသိပါဘူး तू ကတော့သွေးရှိတဲ့နေရာလိုက်ဆုံးပါဗျာမှန်ပါပါဗျာအဲ့တော့တို့ကအဲသူ့ထမင်းတုပ်ကြီးကြောပိုးသွားနာမဟုတ်လားမှန်ပါပါဗျာအဲ့တော့တို့လာသုတ်တော့ဘယ်လိုပြောဘယ်လိုလုပ်လိုက်ဟာသူ့ထမင်းတုပ်ကိုသူဖြီစားတာပဲဗျာဟင်ဖို့ဘယ်လိုလုပ်လိုက်တော့ဟင်ဟာသူ့ထမင်းတုပ်ကိုသူဖြီစားတာပဲဟိုဘယ်လိုလုပ်လိုက်တော့ ဟုတ်ပါမလားတာပါလေးဖယ်ချလိုက်မှာဘယ်လိုလေးဖယ်ချလိုက်မှာတော့နင်းတိုင်းနဲ့နင်းကန်ဟဲ့ဘာလားဘယ်လိုကတော့ဘို့ဘယ်လိုလုပ်တော့ဟင်ဟင်ပြီးတော့တို့ရှေးဖိုးတွေပြောတာရှိတယ်တပိတတာဝေယဆိုတဲ့ထဲမှာဟိုတပိတတာထဲမှာပါတာချင်းရဲ့ချဘိုးရဲ့ကြီးရဲ့ပါရဲ့ဆိုတဲ့ဟင်းလေးမျိုးတယ်ဗျအဲ့ဒါတပိတတာထဲမှာပါဘူးတဲ့နိတ္တပူတာထဲမှာပါဘူးတဲ့အဖိုးအဲ့လိုများဖြစ်နေလားဟင်ဟင်ဟင် အဖိုးအဲ့လိုဖြစ်နေပြီထင်တယ်အဲ့တော့ချင်းကတော့သူ့တွေးလေးမှုသူစုတ်တာအဲ့တော့ဟိုသားဖြစ်သူဟိုနို့စားတော့မိခင်တို့မစိုးဘူးလားစိုးပါပါဗျာအဲ့တော့ဘက်ကနေဆိုချရတာပေါ့မချပါဘူးဗျာဘာဖြစ်လို့တော့ရတာပါထုတော့သားသွဲတယ်ပေါ့ဟိုဟာလည်းကိုသားသွဲပဲပေါ့ပါဘာထမတော့ခင်ဗျာဟင်ဟင်ตากလေးကမိခင်နှုတ်လှန်ဆိုတော့ဖို့ဘယ်လိုလုပ်တော့အဖွားတင်မိဟိုတင်ငွေဆိုတော့ဘယ်လိုလုပ်တော့အဖို့ဘယ်ကနေဘယ်ကနေဘယ်လိုလုပ်လိုက်တော့အင်းဖို့သို့ပဲစီ ဟင်ဒါတင်မင်းနဖူးကြီးကိုချင်းကြီးဝင်ကြိုက်နေတော့ဘယ်လိုတော့ဟောဗျာဟင်တင်မင်းနဖူးချင်းကြိုက်နေတော့ဘို့ဘယ်နဲ့ဟင်တင်ဝေဆိုတော့ပြန်ဖို့တာလာလေးမသိကြအောင်ဆောင်းနေမှာဟင်တခါချင်းဝေဆိုတော့ဘယ်နဲ့တော့တင်မင်းနဖူးချင်းဝင်ဆိုမှာဟင်ဘာဖြစ်လို့တော့ဖို့ရဟင် အတူတူပဲမဟုတ်ဘူးလားဖိုးအတူတူကအတူတူဘာမှမတူတာတော့ဖိုးရဟင်ဟိုတင်ငွေရတဲ့ဒီနိုးနိုးလေးနဲ့သက်ရှင်ရတာလေငယ်ငယ်တုန်းကဟင်ဟိုချင်းကလည်းဒီဒီသွေးလေးနဲ့သက်ရှင်ရတာမဟုတ်ဘူးလားအတူတူပဲမဟုတ်ဘူးလားအတူတူဆိုအတူတူထားလိုက်ပေါ့ဖိုးကဘာလို့ဟိုကကြောင့်တင်မိချင်းကြီးချင်းကြီးလောက်ရတာတော့ဖိုးဟင်ဖိုးအဖိုးမေးလို့မရတော့ဘူးဒီဖိုးတော့ဖောင်တို့မဟုတ်တာတွေမေးလို့မဖြေတာနဲ့တူပါတယ်ဟင် ဟောမဟုတ်တာတွေမေးလို့များလားလို့လားဟင်အဲ့တော့တို့ချင်းမာဟိုဘသူရေပဲဝါရဲ့သိချတာမဟုတ်ဘူးတို့က တို့မကြိုက်တာနဲ့ကြံသူလို့တတ်မှတ်တာဟင်အဲ့တို့မကြိုက်တာနဲ့ကြံသူလို့တတ်မှတ်တာဗျအဲ့တော့သူဒီဟိုဒေါသတဏနဲ့လောဘတဏဒီတဏတွေခိုင်းနေတာတို့လုံနေရရင်တို့မှအပြစ်ကြီးတယ်မှန်ပါပါဗျာဟင်သူတို့ကြိုက်တယ်ပြောလိုက်တို့သူတို့ကြိုးဆွဲတိုင်းကားရမယ်ဟဲ့မှန်ပါပါဗျာဟင်ဟိုတို့ဇန်နူလေးကားတယ်လို့နေမှာပေါ့မှန်ပါပါသူတို့မကြိုက်တိုင်းတို့လှူရှားပြန်တော့ဇာချမ်းကြီးကားတယ်လို့ဟဲ့ဟင် အဲ့ဒီလိုလှုပ်ရှားနေတဲ့ရုပ်ကြတော့တရားရုပ်လို့ခေါ်မလားမတရားရုပ်လို့ခေါ်မလားဟင်အဖိုးကကြတဲ့တဘောဝဇာဇာခုံပေါ်မှာဟောဖို့တရားရုပ်ကြီးနဲ့ကားခဲ့သလားမတရားရုပ်ကြီးနဲ့ကားခဲ့ဖို့ဟုတ်ကလားတိုင်းဖို့မတရားဖို့ကြီးပေါ့ဟင်ဘယ်လိုပြောမှလဲဟင်မတရားဖို့ကြီးတော့ပြောမှာပေါ့ဟင်ဖို့သူများမင်းတို့တော့ပြောမှာကြမတရားဖို့ကြီးရလို့တို့မင်းကုန်းမှာတယောက်ရှိလို့ဟင် အဲ့တော့တို့အဲ့ဒီတိုင်းကနေကြရတယ်တဏှာကျူးဆွဲတဲ့အတိုင်းဟင်အဲ့တော့တို့ဒီနေရာလေးမှာဟိုအဖိုးတို့ကတော့မှတ်မိပါလိမ့်မယ်ဗျာဒီဟိုကြီးသူတွေတော့တွေ့ဘူးပါလိမ့်မယ်ငငယ်ကရုပ်သေးတွေ့ဘူးလားရုပ်သေးပညာလေအဲတို့ပဲသူကြောက်ဆယ်တန်းတို့ဘဲတို့ဟိုပွဲတွေမှာသူတို့တွားတွားကြရရုပ်သေးတွေတော့တွေ့ဘူးလားဟင်အဲ့ဒီရုပ်သေးမှာတို့ရဲ့ခန္ဓာကိုယ်မှာရုပ်ပေါင်း ကလစီပေါင်း28ရှိတယ်ရုပ်ရဲ့စိတ်ပိုင်းပေါင်းပေါ့လေဟင်ဒီတို့ကိစ္စတစ်ခုကိုဖြစ်အောင်လုပ်ပေးနိုင်တာမဖြစ်အောင် အချမ်းညာဖြစ်နေဒီလိုလည်းရှိတယ်ပြီးတော့ဒီလှုပ်ရှားလို့ရတဲ့အကြမ်းယုတ်အနုယုတ်ဒီလိုလည်းခွဲအဲ့လိုယုတ်ပေါင်းတို့ခန္ဓာကိုတူတူရဲ့ခန္ဓာကိုယ်မှာ28ရှိတယ်28ရှိတဲ့အတွက်အဲ့ရုပ်သေးစင်မှာရှိတဲ့အယုတ်ပေါင်းက28ရုပ်ပဲရှိရဟိုအောင်အဲ့9ရုပ်ကစားပြီးတော့လေအကုန်28ရုပ်ပဲရှိရ ပြီးတော့တို့ကျင်လေတဲ့ဘုံကဘယ်လောက်ရှိရတော့32ဘုံတင်တယ်32ဘုံရှိတဲ့အတွက်အဲ့ဒီရုပ်တီကဖို့ရာဘုံတီးပေးရတဲ့ဘုံက32လုံးရှိတယ်ဝိုင်းထဲမှာ22လုံးရှိတယ်ဟုတ်ကလားဟိပြီးတော့တို့ဝိုင်းပြင်းမှာ6လုံးပါရဲ့ပြီးတော့တို့သာခွန်းလို့ခေါ်တာရဲ့ပမရဲ့7လုံးတင်တယ်ဟိတီတို့ရဲ့ပြောရဲ့10လုံးအတွင်းမှာ22လုံး32လုံးရှိရတယ်ဒါတယ်ဘောအောင်ဟင်ဒါတယ်ဘောအောင်မှန်ပါဗျာ ဒါပဲရှိတယ်ပြီးတော့လူတွေလူတွေမှာဘလောက်ဖယ်များနေနေရုပ်နဲ့နာနှစ်ခုရှိတဲ့အတွက်သီးနဲ့ဝါနဲ့ကရတယ်တီးတဲ့နေရာသီးဝါနှစ်ခုအမြဲကင်ရမှန်ပါပါဗျာဟင်ဟင်ကတဲ့ပုဂ္ဂိုလ်ကတို့ပါတော့ဟိုသီးဆိုရင် လက်ကိုတာဝန်ယူပြီးဝါကြိုင်ခြေကိုတာဝန်ယူရတယ်ကောင်းသောဒီခန္ဓာကိုယ်မှာရုပ်ဥဆောင်တာထင်တယ်မှန်ပါပါဗျာဟင်နာမ်ဆိုတာကဒီဟိုရုပ်ကလေးမှာကိန်းနေတာလေးပဲထင်တယ်အထင်ရှားမရှိဘူးမှန်ပါပါဒါဟုတ်ကရင်ဟိုဖတ်ဆိုရင်ခြေတော့ကခြာပြီးသားဖြစ်နေရတယ် ဟင်သုံးချက်ဟိုကဝါခေါ်ရင်ဒီကလည်းသုံးချက်သုံးချက်ဆောက်ချရတယ်ပြီးကလက်ကိုတာဝန်ယူရတယ်ဟုတ်ကလားဟိဟင်အင်းပြီးတော့တို့ခုနှစ်ရသားသမီးဖြစ်တဲ့အတွက်အဲနှဲ့ကြတော့ခုနှစ်ပေါက်တဲ့ရဟင်အလုံးပေါင်းသားတဝါးဒီဘလောက်များနေနေတနင်းကနေတနင်းလာအဲ့ဒီဂျိုခုနှစ်ခုအတိုင်းပဲတို့ဖြစ်ကြတာမဟုတ်ဘူးလားဟင်ဒါမှမဟုတ်နှဲ့ကြခုနှစ်ပေါက်တဲ့ဗျဟင်ပြီးတော့သူ့ဘက်ကိုယ့်ဘက် အကြောင်းကံ6ခုစီရှိတယ် တို့ဘက်ကနေကြောင်းခံရင်တို့ဘက်ကမျက်စိနားနားလျာကိုစိတ်ဖြစ်မယ်၆ခုဒါတို့ဘက်ကကြောင်းခံသူကြောင်းနဲ့သူဖြစ်တာဟင်ခင်ဗျားတို့ကြည့်ဖို့မဟုတ်ဘူးမျက်စိကလည်းသူ့ကံနဲ့သူဖြစ်တာနားကလည်းသူ့ကံနဲ့သူကြောင်းနဲ့ဖြစ်တာနာကလည်းသူ့ကံနဲ့ရှာကလည်းသူ့ကံနဲ့ကိုယ်ကလည်းသူ့ကံနဲ့မနှောကြီးကလည်းသူ့ကံနဲ့သူ့ကြောင်းနဲ့ဖြစ်လို့ဒါကြောင်းကအပြင်ဘက်ကနေကြည့်ရင်အဖင်းအပန်းအနာအရာသာအတွေ့အတွေ့အဲ့ဒါအပြင်က6ခုအတွင်း6ခုရှိဟုတ်ကလားဟိအပြင်6ခုအတွင်း6ခုရှိတယ်ဒါတော့ဒီအကြောင်းကံ အတွင်းအပြင်တိုက်ခိုက်မှအပန်ဆိုတာဖြစ်ပေါ်လာတယ်အင်းတိအတိဆိုတာဖြစ်ပေါ်လာတယ်ဟင်ဥမာမဲအသင်းနဲ့မျက်စိနဲ့တိုက်မှမြင်ပြီလားအဲနားနဲ့အပန်နဲ့တိုက်မှကြားပြီဝိညာဉ်ဆိုတာသိကြမရှိဘူးတိုက်တဲ့ချိန်လေးပေါ်လာတို့မီးကြီးဘိန်းနဲ့မီးကြီးကြောက်နဲ့တိုက်ခိုက်မှမီးလေးထပွင့်တယ်လို့ဟင်ဒီမှာလဲအသင်းယုံနဲ့ဟိုမျက်စိယုံနဲ့တိုက်တော့မြင်ပြီကြားတော့ကြားပြီနံတော့နံပြီကားတော့ခြိုတော့ခြိုသည် ထိတော့ကောထိပြီးတွေးတော့ကောတွေးပြီးအဲဝိညာဉ်ဆိုတာသိကြမရှိဘူးအဲ့ဒါပြောတာဟင်အဲညမှာဘယ်နေရာမှာမထိတော့အိပ်ပြောနေတော့ဘာဝိညာဉ်မှရှိတော့ဘူးကုန်ပြီဝိညာဉ်ဟုတ်တယ်နဲ့ဟင်ဟိုတို့အိပ်ပြောသူတယောက်ရဲ့ဟိုဘာတော့ပฏิတန်နေနေတော့ကဝိညာဉ်မျိုးလေးပဲကြံတော့တဲ့အိမ်ဆောင်ဝိညာဉ်ခေါ်မှာပေါ့ဒါမှမဟုတ်ချင်းကြိုက်ရင်သူမသိပြီမဲ့လှုပ်သေးတယ်ဟင်အဲဒီဘက်ညောင်းတော့ဟိုဘက်စောင်းနေတယ်ဟင်အိမ်ဆောင်ဝိညာဉ်တော့ရှိတယ်အသိဝိညာဉ်တော့မရှိတော့ဟင် တောင်းအာရဏကအတွင်းအပြင်ပေါင်းတော့တစ်နှစ်ထင်တယ်တစ်နှစ်ပါဗျာဒါမှမဟုတ်တချို့မောင်းတိုင်းမှာဆယ်နှလုံးထားရတယ်မှန်ပါပါဗျာဟင်ခုနမြင်သိကြသည်နဲ့ဓာတ်ကြတော့၁၈ပါးဖြစ်တဲ့အတွက်တချို့မောင်းတိုင်းမှာ၁၈လုံးထားရတယ်ဟင်အဲ့ဒါနဲ့ဆောင်ရွက်ရတာဗျအပေါ်ကယုံ28ယုံလှုပ်ရှားဖို့လေမှန်ပါဗျအဲယုံမှာလည်းကျိုးတွေကတို့မင်းသမီးမင်းသားဖြစ်ခဲ့ရင်16 17ကျိုးအဲ့လောက်တာမှန်ပါဗျခါနေရခါလားဒီသူ့အဆက်ပေါက်တွေတိုင်းလေမှန်ပါဗျဟင်တို့ငါးတစ်ကောင်ပဲကျွတ်တကြိုးတည်းထင်တယ်မှန်ပါဗျ ကျန်တာတွေတော့ကျိုးအများကြီးဟင်မင်းသမီးမင်းသားတော့ကာကျိုးကိုအမျိုးမျိုးသူကတီထွင်ရမှာဖြစ်တဲ့အတွက်ကာကျိုးနဲ့တူအောင်ကာမှာဖြစ်တယ်သူကကျိုးအများဆုံးပဲမှန်ပါပါကျန်တာတော့ဒီတော့မများပါဘူးဆယ်နှစ်ကျိုးလည်းရှိတယ်ဆယ်သုံးကျိုးလည်းရှိကြရုပ်တရားလည်းသူ့ကြီးတယ်လားအကျိုးတွေနဲ့လားကျိုးတွေနဲ့ပါအေးကျိုးတွေနဲ့ပဲဗျဟင်ပြီးတော့တို့ခန္ဓာကပေါင်းလို့ရှိရင်၅ပါးရှိတဲ့အတွက်ဒုတိယမှာ၅မျိုးရှိရတယ်ဒုတိယ၅ပါးထင်တယ်မှန်ပါပါဟင်တို့ဝါလီလည်းခုတ်သွားလေအဲဒုတိယကျတော့၅မျိုးထားရတယ်ဟင် ပြီးတော့တို့ကနေတဲ့ဘက်ကြတော့လည်းပဲတို့လောကမှာ30ပုံဘယ်မှာသွားသွားဘယ်မှာလုံလုံကြိုက်တာလို့ရင်ဒုက္ခပြီးနောက်ဆုံးထင်သမုဒရာသည်ဒုက္ခနောက်ဆုံးပဲထင်တယ်ဟင်ကြိုက်တာကိုပယ်ပြီးမက္ကနဲ့သွားရင်និရောဓသည် နောက်ဆုံးထင်အဲ့တော့သစ္စာတရားတွေနှစ်လမ်းပဲရှိတယ်ထင်ဟင်ကြွားထဲမှာသွားနေတဲ့သစ္စာကကြိုက်တာလို့ဒုက္ခနောက်ဆုံးကြိုက်တာလို့ဒုက္ခနောက်ဆုံးဟင်ဒါသွားနေကြလမ်းထင်တယ်ဟိဟင် တို့သူတော်ကောင်းတွေသွားနေကြတော့ကြိုက်တဲ့နေရာကိုဖယ်လိုက်ပြီးခုနတဏှာနေရာကိုတတိလေးထင်တယ်ဟိအဲ့တော့ဒီမကအကြောင်းခံនិရောဓနောက်ဆုံးထင်တယ်ဟိအဲအဲ့ဒါကဒီဘက်ကသစ္စာပဲအဲ့တော့လမ်းတစ်ခုရှိတာပဲသစ္စာကတော့၄ပါးလူတိုင်းမှာရှိတယ်ထုတ်သုံးတာတော့ကြွားထဲမှာလည်းနှစ်ခုသုံးတယ်အဲသူတော်ကောင်းတွေဒီမှာလည်းနှစ်ခုသုံးတယ်အဲရှိတာတော့၄မျိုးလုံးကိုကြွားထဲမှာလည်း၄မျိုးလုံးသုံး၄မျိုးလုံးရဟိဟိုသူတော်ကောင်းတွေမှာလည်း၄မျိုးရှိတယ်ဗျာအဲခုနပြောတဲ့သမုဒိယအကြောင်းခံဒုက္ခအကျိုးဆက်သုံးဘူးဗျာဟိဟိ တို့သူကတော့တရားရုပ်ကလေးဖြစ်မှထင်မှားပါဗျာသူကတရားရုပ်ဖြစ်ကျင်တာဟုတ်ကွတို့ကတော့မတရားရုပ်ဖြစ်ကျင်တော့ဟိုကိုလိုက်လိုက်ပေါ့ကွမှားပါဗျာဟင်သမုဒိယအကြောင်းခံဒုက္ခနောက်ဆုံးမှားပါဗျာဟင်အဲလေးနေမရနဲ့ပေါင်းတာကောင်းတာပေါ့ဟဲ့တော့သေတော့ငူရတာရကောင်းတာမှမဟုတ်ဖ ೇನೆ ဟုတ်ရဲ့သားသမီးတွေရတာပြောတာပေါ့ဟဲ့ဟောသေတော့ငူလိုက်သွားတာဘယ်မှာကောင်းလို့တော့ဟင်အဲ့တော့သမုဒိယဒီဘယ်မှာနောက်ဆုံးကြတော့ဒုက္ခမှာနောက်ဆုံးပါဗျာအဖိုးပါမလားဟုတ်တော့ပါဘူးဒါဟင်ဖို့သမုဒိယအကြောင်းခံဒုက္ခ ဒီလိုထင်တယ်ဒုက္ခဖြစ်နေမှာပေါ့သူ့ရွာထဲမှာဆင်ပြေးနေတဲ့ဥစ္စာဘာဖြစ်လို့တော့ဟင်ဘယ်နဲ့ဒုက္ခကဆင်းရဲလို့ဘယ်လိုလို့ဖို့ဆင်းရဲတာတော့သာသမီတွေတင်ငွေကြီးတော့တပြောလို့ကောင်းဆိုလို့ကောင်းငါပြားကြတယ်ပြောလို့ကောင်းဆိုလို့ကောင်းဟင်အဲဒုက္ခမဟုတ်ဘူးလားဟင်မေးလို့ရဘူးဟုတ်ဟင်အဖို့ဘယ်လိုလို့ဟင်အင်းအဖေဟိုကလည်းသားတွေကလည်းမန်လေးကနေအဖေလိုချင်တာလေးအဖေကြိုက်တာလေးနဲ့လှမ်းလှမ်းပို့နေတယ် ဒါဗိမ်မဲမဟုတ်ဘူးဒါဒုက္ခပဲမဟုတ်ဘူးလားသမုဒိယအကြောင်းခံဒုက္ခနောက်ဆုံးအဖို့ဒီလိုပဲပြောမှထင်တယ်ကြွားထဲမှာဟင်အဖို့ဘယ်လိုတော့မေးလို့နေကြဘူးတို့ပဲပေါ့ချင်းနေမဟုတ်တာမေးလို့ထင်တယ်ဟင်ဒီဘောင်ရောက်မဟုတ်တာမေးလို့များလားလို့ဟင်ဟင်အဲဘယ်လိုပဲကောင်းနေနေနောက်ဆုံးသေးဟိုသေးခွဲနဲ့ရှင်ခွဲခွဲမှာကြီးတယ်ပဲခွဲမှာပါဗျာဟင်ခွဲမှာကြီးတယ်ပဲမှန်ပါပါအဲဒါမှမဟုတ်ရွာတဲ့လုံနာသမုဒိယအကြောင်းခံဒုက္ခနောက်ဆုံးပဲမှန်ပါ ဟင်တရားမကောင်းပြောတာဟိုကြဆုံးမှာဘူးမှန်ပါဗျာနင်းနေလို့မကောင်းဘူးလို့ပြောတာဟင်တရားမကောင်းဘူးလို့ပြောနာမဟုတ်ဆုံးကြဆုံးမှာဘူးမြင်လို့မကောင်းဘူးပြောနေတာဟုတ်ကလားဟိဟင်ငရုတ်သီးသားလာကောင်းတာပေါ်ထွက်လာပဲကောင်းလို့တော့မကောင်းပါဗျာဟင်ကောင်းဟိတောင်းမကောင်းဘူးပြောတာငရုတ်သီးသားတာကိုကြိုက်တာဟိုမကောင်းပြောနာမဟုတ်ထွက်လာရင်ဒုက္ခပေးမှာမို့ဝန်ထဲမှာလှဲ့ဒုက္ခပေးမှာမို့မကောင်းဘူးပြောတာအဲ့တော့တို့ဒီဘက်ကသမုဒိယဒုက္ခဟိုဘက်ကမက္ခနိရောဓ အဲ့တော့တို့ဘာလှုပ်လို့ဒီလေးခုကလှုပ်သလားဟိမလှုပ်ပါဗျာနတ်ပြည်သွားမဟိမှန်ပါဗျာဂျမဘုံတက်မဟိမှန်ပါဗျာမလှုပ်ပါဘူးအောက်ဘုံကိုဆင်းမဟိဘယ်မှလှုပ်ဘူးဒါမှမဟုတ်ကတဲ့နေရာမှာခေါင်းခါချေလက်လေးမျိုးပဲရှိတယ်မှန်ပါဗျာသစ္စာ၄ပါးရှိတဲ့အတွက်မှန်ပါဗျာဟိဟုတ်ကလားဟိဟိခန္ဓာမှာ၅ပါးရှိတဲ့အတွက်တို့ဒုတိယကြတော့တီးပေးရတယ်ပယ်ကြတော့ဟောဟိဒုတိယ၅မျိုးတင်တယ်ဟိမှန်ပါဗျာဟိဒါနဲ့ပဲလောကသာခုန်ကတာမှန်ပါဗျာဟိအဲ့ဒီအဖိုးတို့တို့ ရုပ်သေးများထွက်ခါနေကြတော့လက်ကွင်းလေးတစ်ချက်နဲ့မောင်းလေးတစ်လုံးလာသေးတယ်။လာပါဗျာ။ဘာလို့ထားတော့ပို့ရတာ။ဟင်ဟိုချာချာချာမုံချာချာချာချာမုံနဲ့လေပေါက်ထားတော့ပို့ဟင်ဘယ်နဲ့တင်တိုင်တာတော့ဘယ်ဘယ်တင်များသွားတိုင်ရတာဘာလဲဖို့ကလဲကြံညံပန်ပန်ဒီဖို့ဟင်ပြပြောများတယ်ဟင်ဟင်ဟင်ဘယ်စင်များဖို့သွားတိုင်တော့ဘာလဲရေးတဲ့များစင်တိုင်တာကလာပဲဟင် ကဲအဖိုးသေးတယ်လို့ပြောဦးများဟင်တလုံးမဟုတ်တလုံးမှန်လို့မှန်냐ပေါ့ဟင်တို့ကဘာဖြတ်တဲ့နေရာမှာဒီကဘာမတီးခင်ပေါ့ကဘာပြတ်ဦးမှာဟုတ်သို့မဟုတ်ဒီကဘာပြတ်ပြီးနောက်ကဘာအစ်စ်တယ်မှာဟုတ်ဟဲ့ကဘာပြတ်တဲ့အခါကျတော့မေခုနှစ်ချင်းရေတစ်ချင်းမေခုနှစ်ချင်းရေတစ်ချင်းအဲ့လိုကွအဲ့ဒါ၃ချင်းမေခုနှစ်ချင်းရေတစ်ချင်းမေခုနှစ်ချင်းရေတစ်ချင်းအဲ့လို64ချင်းပြည့်တဲ့အခါ၄ချင်းနောက်တစ်ခါလာလိုက်ရင်ဒီကဘာပြတ်ပြီတမွေချာချာချာချာမုံဆိုတခါ ရှာမနေနိုင်တော့ဘူးလေပွက်ပွက်ဆိုတော့ဝေကြလို့ပေါ့တခါတည်းတက်လာလိုက်အဲမိခုနှစ်ကြိမ်လောင်လို့တေးရင်သေးမတေးရင်ရေနင်းသေးမှာပဲအဲခင်ဗျားတို့မီးလောင်လို့လည်းမသေးဘူးရေနင်းလို့လည်းမသေးဘူးဆိုရင်နောက်ဆုံးဟိုဒီလောက်ထိမီးနဲ့လေနဲ့ဖြတ်ထားလို့ထွေးနေနေကိုလေကတိုက်ချင်ဖွာဆိုရင်မရှိတော့ဘယ်မှနေလို့မရဘူးသွားပြီအဲ့ဒီကဘာကြီးကိုမီးရဲ့ရေရဲ့လေရဲ့သုံးကြိမ် အဲ့လိုဖြက်စီးပြီးမှပြက်တဲ့အတွက်ကဘာပြက်ပုံကိုပြတာအဲ့ဒါဘိုးကတော့စင်တိုင်နာပြောတာပေါ့ဟင်ဘိုးပဲစင်ကြီးများသွားတိုင်တော့ပါတယ်ဟင်အဲ့အဖိုးဗျာဒီညငါလည်းဘယ်လောက်နိုင်နေတော့ဟင်အမမေးတော့နိုင်တာလားဟုတ်ကလားဟဲ့ဟင်အဲအဲ့ဒီဟာပြီးမှတို့ကဘာတီးလာတယ်ဘယ်ချိန်ပါတီးတယ်ဘယ်ဘယ်ကြပါတီးတယ်အဲ့ဒီမှာစားရဲပါပြီးသားပါအဲ့တော့နောက်ဆုံးပါ ဟိုတတ္တဝါရေလို့ဖြစ်လာတော့ရေမှာရှိတဲ့တတ္တဝါစဖြစ်တဲ့အတွက်ငါးလေးကစထွက်ရတာတင်တယ်ဟဲ့မှန်ပါပါဗျာဟင်အဲ့တော့ငါးလေးကိုဘာလို့တော့ငှက်ဝင်ဘူကြီးထွက်လာပြီတင်တယ်မှန်ပါပါဟင်အဲ့တော့ငှက်ဝင်ဘူကြီးရတဲ့သူ့ဝန်စာအတွက်သူ့ခန္ဓာ၅ပါးအတွက်သူ့ဟိုတဏှာရဲ့ကျိုးဆွဲတင်တယ်မှန်ပါပါဗျာသူ့ရဲ့ဝန်စားဖို့ရသည်ငါးတင်တယ်ဟဲ့ငါးလေးစားမှသူချမ်းသာမှတင်တယ်ဟဲ့အဲ့တော့ငါးကိုမကောက်လိုက်ဘူးလားအဲ့တော့ငါးကကျင်နာမလားအဲ့မကျင်နာကျွေးတင်မှာပေါ့မှန်ပါပါဟင် အဲ့ဒီကနေအစင်းစင်းမြောက်တင်တယ်ဟိအဲ့ဒီကနေဘလူးတင်တယ်ဟိနောက်စင်းကြားတင်တယ်ဟိအစင်းစင်းအဲ့လိုဖြစ်ပြီးနောက်ဆုံးကြမှလူဖြစ်ရတာမှန်ပါဗျာဟင်အဲ့ဒီတိုင်ပြတာဗျာဟုတ်ကလားအဲ့တော့လူအစင်းရောက်သွားပြီထင်တယ်အဲလူစင်းရောက်ပြီဆိုတော့တခါတည်းနှစ်ပါးသွားတယ်မင်းသမီးတွေမင်းသားတွေလာပြီထင်တယ်ဟိကလိုက်ကြတာဟင်အဲ့ဒီမှာတို့တချင်းဆိုတော့တချင်းလေးနုနုဆိုလဲနုနုတိုင်းဆိုင်းဝိုင်းကအဲ့ဒီတိုင်းလိုက်တာထင်တယ်ဟိကြီးနောင်ကတော့ဆိုင်းဝိုင်းနဲ့သူကလုံးတူပတ်တူ ဟင်မောင်းကတော့အာယရဏဓာတ်နေရာကနေသုံးတာကိုဟင်အဲ့ဒါလေးနဲ့တို့တချင်းဆိုတော့ထိုင်ဝိုင်းနဲ့လိုက်တာဗျကာကျိုးဖော်တော့6လုံးပတ်နဲ့ဖော်တယ်ဒါဖြစ်လို့တော့တတဝါတိုင်းအာယုံ6ပါးလိုက်ခံစားနေတာမဟုတ်ဘူးလားမှန်ပါပါဗျာသင်လဲနေတဲ့ဘဝဟာအာယုံနောက်လိုက်ခြင်းပဲကျင်နေတာမဟုတ်ဘူးလားမှန်ပါပါဗျာဖြစ်နေတဲ့ဘဝဒီအာယုံနောက်လိုက်တာတင်တယ်ဟဲ့မှန်ပါပါဗျာအဲ့တော့ကာကျိုးဖော်တော့ဘာနဲ့ဖော်တော့ဖို့အဖိုးအဖိုးဘာနဲ့ဖော်တော့ဖိုးဟော ဘာကြီးနဲ့ပေါ်နေတော့ကိုအဖိုးကခုဘာနဲ့ပေါ်နေတော့ဟင်ဟုတ်ပါမလားဟင်ဒီကြတဲ့6လုံးမှာအာအာမရရင်တင်တင်မီကြီးပတ်မကြီးထိုးမှထင်တယ်ဘွေထူးဘွေထူးတော်လာအောင်ပါ6လုံးမနေကြလို့လားဟင်ဟင်ဟင်ဟင်ဘင်းကြီးပြေးခေါက်ခေါက်မလားပတ်မကြီးပိတ်ထူးလို့ထူးထင်တယ်ပါလေးထင်တယ်အာယုံ6ပါးနဲ့ဒီတတ္တဝါတွေလှုပ်ရှားနေတဲ့အတွက်အဲ့ဒီ 28ပါးရှိတဲ့ယုတ်ကလေးဟာမင်းသမီးမင်းသားဖြစ်ဆိုပါတော့ကလို့ရှိရင်အဲ့ဒီ6လုံးဖတ်တိုင်းတို့ကာကျိုးကိုဖော်ရတယ်ဟိဟိယုတ်နာနှစ်ပါးရှိတဲ့တော့ဝါလေးဘောကိုနင်းကနင်းကနဲ့သီးလေးနဲ့ချိုးကချိုးကနဲ့ကာရတယ်ဟိခုနှစ်ရသားသမီးဖြစ်နေတဲ့အတွက်အဲ့နှဲလေးရဲ့တာစဉ်ခုနှစ်ပေါင်းတိုင်းတို့လိုက်ကနေရတယ်ဟင်ဟင်ကိုဘက်ကသူ့ဘက်ကအာရဏဟင်ကိုဒီဟိုအကြည့်ခံဖြစ်လို့ချင်း ကိုယ့်ဘက်ကအဖင်းသာနာထင်တယ်ဟိသူ့ဘက်ကဟိုမျက်စိနာနာထင်တယ်ဟိကိုဒီအကြည့်ကံဖြစ်ရင် ကိုယ့်ဘက်ကအင်းဟိုကိုကပြန်ကြည့်ရင်ကိုယ့်ဘက်ကမျက်စိနာနာထင်တယ်ဟိတစ်ဖက်ကအဖင်းသာထင်တယ်ဟိအဲ့လိုရှိတဲ့အတွက်မောင်းလေးတွေကအဲ့ဒီဆယ်နှလုံး၁၈လုံးရှိရတယ်အဲ့ဒီတိုင်တို့လိုက်ကနေကြတာမဟုတ်ဘူးလားဟိကာကျိုးတွေအဲ့ဒီတိုင်ကနေတာဗျာဟိဟိရုပ်ဒီဟောဒုခန္ဓာကိုယ်ကရုပ်တိုင်းသူရုပ်ထားတယ်ဗျာဟိဟိ တခါတို့ခန္ဓာကိုယ်မှာအကျော်လေးတွေမရှိဘူးလားဗျာအဲ့ဒီမှာသွေးကြောလေကြောရဲ့လှုပ်မှုတိုင်းသွားတဲ့အတွက်ဟောတို့မှာလည်းအယုတ်မှာလည်းနောက်ကယုတ်ကျိုးလေးတွေဗျာတို့မှာအကျော်ကနေသွေးကြောလေကြောနဲ့လှုပ်ရှားနေရတယ်လို့လေဟင်အယုတ်ကလေးကကတယ်ဖိုးရဲ့ကြည့်တာဆိုင်ကတီးတယ်ဖိုးရဲ့နောက်ကအပြောဆိုကနောက်မှာနော်ကလကနောက်မှာဟင်မင်းသမီးယုတ်ကတချင်းဆိုသလားဘသူဆိုတာတော့နောက်ကဆိုနေတာ နောက်ကဆိုတဲ့အတိုင်းဟိုကတီးရတာဟိုတီးတဲ့အတိုင်းဟိုကနေတာနော်မင်းသမီးဆိုတယ်ထင်သလားဟုတ်ပါဗျာဟင်ဟင်ဟိုမင်းသားကတော့ရှေ့ကမင်းသားယုတ်ကနေတဲ့မင်းအဲ့ဒီမင်းသားယုတ်ကတချင်းဆိုသလားဆိုပါဗျာဆိုသူကားလေးကားကလကနောက်မှာပါသေးနော်ဟင်ဆိုသူကလကနောက်မှာရှိတယ်တို့ဖို့တို့ဖို့နောက်မှာဟောပါရှိတော့ကျိုးစဲသမားဟင်ဟင် ဘယ်နှတော့မဟုတ်ဘာလို့မကြောက်တတ်မအောင်ဖိုးလုပ်နေတာပဲအိမ်မှာဟင်ဟင်တို့မှလည်းနောက်ကတဏှာကျိုးဆွဲသမားဟင်တို့တို့မဟုတ်တဏှာမင်းသမီးမင်းသားနောက်ကတရုပ်ဖော်ပေးသူရှိနေတယ်တို့ခုသွားနေကြတာတွေဟုတ်ကလားဟိသင်အဲ့ဒီတို့မင်းသမီးမင်းသားနောက်ကဖိုးပေးတဲ့တိုင်းဒီကျိုးဆွဲသမားကဆွဲပေးရတာမဟုတ်ဘူးလားဟုတ်ကလားဟိဟင်တို့မှလည်းဒီတိုင်းပဲဟင် အဲ့ဒီရုပ်သေးပင်တွေတို့ဖြစ်နေတာကိုပြောနေတာရုပ်သေးပင်ကြည့်ရမှာမဟုတ်တို့လုံနေတာပြန်ကြည့်ဟင်တို့ခုကဘာသေးတစ်ခါတီးလာလို့ကိုဒီမှာလူဘဝရောက်လာပြီဒီလိုကနေကြတာမဟုတ်လားဟင်တစ်ခါတလေစိတ်ကူးလေးကဟိုကောင်းတဲ့စိတ်ကူးလေးပေါ်လာတော့တို့လည်းပဲကောင်းတာလေးပြောလို့ကောင်းတာတွေလုပ်ကြတာဟဲ့ဟိုကလည်းဟိုတချင်းလေးနုနုတီးတဲ့ခါလာကြတော့ဘယ်နဲ့တော့ဟဲ့နုနုလေးကတာပဲအဲနုနုလေးကတာပဲစားရင်စားနုလေးပဲဟင်တစ်ခါတလေတို့စိတ်က ဟိုဒေါသနဲ့ရှင်းလာလို့ခက်ကြမ်းကြမ်းလေးဖြစ်လာတော့ဟောပြောတာကဘယ်လိုဖြစ်လာတော့ခက်ကြမ်းကြမ်းပြောတာလှုပ်ထားတာဟောခက်ကြမ်းကြမ်းလှုပ်တာပါအဲဘာထုတော့ကိုမလည်းဇာကြမ်းအဲ့ဒီမှာဇာကြမ်းကတုတ်ကျုပ်သေးမှလည်းပေါ်တာပဲစမှလည်းအဲ့ဒီတိုင်းပဲတို့လည်းဒီတိုင်းပဲဟင်ဒီတိုင်းပဲဗျဟင်နောက်မှဟိုဆိုပြောနေတဲ့ကံစီမန္နာလည်းရှိသေးတယ်ဟင်ကံလည်းရှိတယ်အပေါ်ကကျိုးဆွဲဖရာတဏှာလည်းတို့ကျိုးဆွဲနေတယ်ဟင် တို့ကန္တနာကြားမှာလှုပ်လှုပ်နေရတယ်ဟင်ဒီလိုပဲတို့ကနေတာတခါတည်းကျိုးသက်ဆရာလည်းသူ့ရုပ်ကလေးတွေတပွဲပြီးတော့တခါပုတ်ထဲထဲပြီးတော့လှဲပေါ်တင်သွားဟင်တခါတပွဲပြီးတပွဲဟင်နောက်ကအဆူကောင်းအဆူပိုင်တိုင်းဟိုကကျိုးဆွဲကျိုးကင်ကင်ကင်နာကောင်းတော့ငါသူလည်းပေါ်မနော်ဟုတ်ပါဗျာဟင်တို့လည်းကံကောင်းရင်ကောင်းတော့ကျိုးပေးတာထင်တယ်ဟဲ့လူတွေလည်းဒီတိုင်းမမဟုတ်ဘူးလား ဟိုမှာလည်းနောက်ကအဆိုးအပြောလည်းပိုင်မယ်ရှေ့ကကျိုးဆွဲကလည်းပိုင်မယ်ဆိုပါတော့ကျိုးဆွဲပိုင်တယ်ပြောတကယ်မင်းသမီးလေးကနေတာလားကြာတကယ်မင်းသမီးကကောင်းတော့လေအယုတ်ကလေးသာကြာတော့ဟုတ်ပြီမင်းသမီးလေးကနေဒီလိုကိုကျိုးဆွဲပိုင်ရင်အဲ့ဒီအယုတ်ကလူငါးများမယ်ဟိများပါဗျာတို့မှာကောဟုတ်ကလားဟင်အဖိုးတော်သူဒေါ်တမီတယောက်ပဲငှားတာပါအဖိုးငှားသူဘယ်နှယောက်ရှိတော့ဘာတမီတယောက်ကလို့လို့ဖိုးငှားသူရှိလား ဟင်အဖို့မေးလို့မရဘူးဟောတရားပြင်းထိုင်သွားတယ်ဟင်အဖို့မကျင်တော့ဘူးတဲ့လူတွေဟင်ဒီလိုနဲ့ကလိုက်ကြရတာကိုကာရင်ကာရင်နဲ့အယုတ်တွေလည်းဖေးရောင်ပြဲပြီတဖြည်းဖြည်းပြဲပြီဟင်ခြေထားတဲ့ဖေးရောင်လေးတွေပြက်ကုန်ရဟင်ဆွဲရင်ဆွဲရင်နဲ့ကျိုးတွေကလည်းပြက်ကုန်ဟိုကထုံဒီကထုံနဲ့ဟုတ်ဗျာဟင်အဲ့တော့ကျိုးတဲ့ဖေးကဆွဲလိုက်တယ် ခေါင်းကျိုးပဲလို့ဆွဲလိုက်တယ်ဟင်ခြေကျိုးကညှိပါလားမှန်ပါဗျာအဲ့တော့ကခွက်ကညှိပါဦးမလားမှန်ပါဗျာဟင်ဖဝါလေးတွေလှုပ်ခဲ့ဆိုဖဝါကျိုးလေးဆွဲတော့ခါကျိုးနဲ့ယော့လာတော့ဘယ်နဲ့တော့ခွေးကကခွက်ကလှပါဦးမလားဟင်ပြီးတော့ကြည့်တော့ရုပ်ကလည်းမှိန်မှိန်ဆိုတော့ပွဲကြည့်သူကဘယ်နဲ့တော့ကျင်တတ်ပါမလားဟင်ကျိုးဆွဲသမားကရောဆွဲကျင်ပါဦးမလားဆွဲကျင်ပါဗျာဟင်သူဆွဲတယ်လို့မှမပါတော့ဗျာမှန်ပါပါ ဟင်သူစိတ်ကြိုက်ဆွဲလို့ရသေးလားမရပါဘူးအဲဒူဟောဟဲ့ခါကလည်းတဲမကောင်းဟင်အကျော်တရားကောဟုတ်သေးလားမဟုတ်ပါဘူးဟင်ခြေတွေလက်တွေကလည်းတုံတုံရင်ရင်နဲ့မှန်ပါပါဟင်ထိုင်လို့မကောင်းထားလို့မကောင်းမကောင်းပါဘူးဘသူခိုင်းရင်သေးတော့ဘူးမခိုင်းရင်ပါဘူးဖို့ရမော့အဖို့ယုတ်သေးတော့တာဖို့ပြောတာမဟုတ်ဘူးအဖို့ပြောတဲ့ထင်ဘူးလားဟင်ဟင်ဟောဖို့တို့မော့ကြည့်နေတယ် ရုပ်သေးတင်ကိုပြောတာဖိုးပြောတာမဟုတ်ဘူးဘယ်လိုလုပ်ခိုင်မောင်မလားဖိုးဟင်ခေးအောင်ကလည်းကောင်းအရေးသားလည်းရင်လိုဆိုသူပြည်ပြီးမဟုတ်တော့ဟင်ဟင်တွေးသားလည်းခံချောက်ပြီဟင်အကျော်တွေကလည်းပုံမှန်ဟုတ်တော့ဟင်ထိုင်လို့လည်းကောင်းတော့ထားလို့လည်းကောင်းတော့သွားလို့လည်းကောင်းတော့ခိုင်းလို့ကောင်းတနာမှန်ပါပါဖိုးကောဟုတ်ကလား ဟင်အဲ့တော့ကျိုးဆွဲဆရာကအဲ့ဒါကြီးကိုဆက်မဆွဲတော့ဘူးဘုန်းတော်လူထုမှပွဲမတောင်းတော့ဟင်လူထုကပွဲတောင်းပါဦးမလားဟင်မတောင်းပါဘူးဟင်ရုပ်ကလည်းမင်းသမီးရုပ်လည်းပုံစံပေါ်တော့မင်းသားရုပ်လို့ကြည့်ရပုံစံပေါ်တော့မွဲ6လေပြီးတော့ကျိုးဆွဲဆရာကဟိုပွဲကြီးသမားကအားမရတယ်လို့ကျိုးဆွဲဆရာကသူဆွဲတိုင်းမှပါတော့ပဲအဲ့တော့ယုတ်ကြီးကတိတ်ထားလိုက်တယ်မတုံတော့ဘူးအတိတ်တရုပ်ဆက်ဆွဲမယ်ဟင် တို့လည်းအဖိုးတွေအဖွားတွေကြတော့ပဲနဲ့တော့ခိုင်းလေးလားဟင်ခိုင်းမှုဗျဟင်အဲဟိုသားရရဲ့စကားဝိုင်းများဝင်ပြောခမကြီးဗျာကိုနေရာကိုနေသားမှာပါသေးလားပါပါဗျာဟင်အဲအဖွားကလည်းဟိုသူသမီးတီဧည့်သည်လေးတွေလာရင်ပရိသတ်ကလာရင်သမီးတွေဧခံနေတာမြန်အဖွားကလည်းပစာကလေးတပြင်းပြင်းနဲ့ဝင်သွားဟင်အဲ့တော့အမေကလည်းကိုနေရာကမဟုတ်ဖဲနဲ့ပဲဘယ်လိုပါပါဗျာချိန်ပလားဟေ့ ဟင်ဟုတ်ကလားအဖို့ချိန်ခါရဘူးဟုတ်ကလားဟဲ့ဟင်အဲ့ဒါဟိုကသာချိန်တာဗျာဟိုဘာတော့ထေရန်လေလို့တော့ယုတ်ကြီးရထထကာလေထေရန်လေတိုက်တော့ယုတ်ကြီးရထထကာလေငါမရှိမဖြစ်ဘူးဆိုတာပါသေးလားဟိုဘယ်သူကမှသူ့ကိုသုံးတော့ဒါတော့တို့ဖိုးတွေတို့ဖွားတွေလည်းငါမရှိမဖြစ်ဘူးလို့ဟင်ထေရန်ချိန်ထားတာတော့ထထလှုပ်ပြီးလေတိုက်တော့ဟုတ်ဖြစ်နေဖို့အေးယုတ်သေးယုတ် ရုပ်သေးစဉ်ကတို့ကိုဟောနေတာတို့ရုပ်သေးစဉ်တရားမနာခဲ့ကြဘူးဟုတ်ကလားဟိအဲ့တော့ကျိုးဆွဲဆရာကလည်းရုပ်ပုံပိတာတော့ပွဲကြည့်သလိုသူဆွဲလို့ရရမှာသူတို့ဆွဲသလိုပါမှာရုပ်ကျိုးဆွဲကလည်းဆွဲကျင်သလိုတို့မှလည်းခိုင်းကောင်းလုံးလောက်ပဲခိုင်းရမယ်မှန်ပါပါဟင်ဒုက္ခတိများများမရှိဘူးအနှစ်စိတ်ပဲရှိတယ်ဟင်ငွေသားကအသက်စိတ်ပြီး မိဘများနဲ့တွဲပြီးတော့ပညာသင်ရတော့လေသမားပြင်းလေသမားပညာသင်ရတော့ကိုယ်ပိုင်မဟုတ်သေးဘူးဟင်အဲ့ဒီကနေအိုးခွဲအိမ်ခွဲကနေအသက်50တိအောင်တာဒုက္ခရှိတယ်ဟင်အသက်50ဟိုဘက်တို့ဘာမှမလုပ်ရှားနိုင်တဲ့အချိန်ဆိုတဖြည်းဖြည်းနဲ့ဘသူမှပွဲမတောင်းတော့ဘူးဟင်60ကြာကြော်ရင်တော့ထရန်ချိတ်ခံရတော့မယ်ဟင်ဟင်အဲ့တော့ထရန်ချိတ်မှပဲပွဲသိမ့်ပါလားဘယ်နဲ့တော့တို့ဟာတွေရော ဟင်ထရန်ချိတ်မှပဲပွဲသိမ့်မှလားဘယ်နှတို့ဒါတောင်လေတိုက်ကအောင်မှာပါဖို့ဟင်လေတို့ရင်တလှုပ်လုံးတထကအောင်မှာပါဖို့ဘသူမှမသုံးတဲ့ရုပ်ကြီးရဟင်ဟင်အဲတခါတို့ကျိုးဆွဲတော့ဟောကျိုးသွဲเสียတဏှာကျိုးသွဲเสียဆွဲတဲ့အတိုင်းကမယ်ဆိုရင်တော့တို့ဒီတိုင်းပဲတွင်ပြခံရမယ်တကယ်လို့တို့တတိကျိုးသွဲလေးရဲ့အဆွဲခိုင်တဲ့အတိုင်းဒီကိုယ်လေးနဲ့ဒူးစိတ်ကလေးလှုပ်ရှားပေးရင်တော့တို့ဒီရုပ်ဟာဘယ်တော့မှမဖြစ်အောင်မဖြစ်ပါဘူးဟင်မဖြစ်ပါဘူးဟင် တို့လူသားသိမဲ့ဝိဇ္ဇာမသိဘူးဆိုလို့ဒီဒီရုပ်တာလဲသွားမှာဟိုဘက်ဘဝတို့ထက်တန်းနဲ့တရုပ်ကောင်းကောင်းရမယ်ဟုတ်ကလားဟဲ့ဟင်းအဲ့တော့တို့ကိုကိုလေးနဲ့ကိုစိတ်ကလေးကိုတဏှာခိုင်းခံရတဲ့ဘဝသာတို့ကိုယ်ပိုင်ဘဝလေးဖြစ်အောင်တတိလေးနဲ့ကိုကိုလေးနဲ့ကိုစိတ်ကလေးခိုင်းစားကြပါမှာမှန်ပါပါဟင်ဟင်ဟိုတို့ပါတော့အိုမင်းကြီးရောဖြစ်မှထရန်ချိတ်မခါပဲနဲ့ပါတော့အဖိုးကြီးဖြစ်အောင်ဟင် အဖိုးကြီးတယ်ဆိုတာအသက်ကြီးလေးပညာရေးဝလေးတန်ဖိုးကြီးလေးအဖိုးကြီးပြောတာမှန်ပါပါဟင်ဟင်ဟုတ်ကလားမှန်ပါပါဟင်ဟိုအသက်ကြီးတော့ဘာမှအတုံးမကြလို့အဖိုးကြီးတော့မဖြစ်စေနဲ့မင်းတို့အခုအဖိုးကြီးလားအဖိုးကြီးလားဟင်အသက်ကြီးတော့ဘာမှမလုပ်ကြနိုင်ဘူးလေပြီးွားဖြစ်သေးလားအပြီးဝင်ဘာမှရှိတော့ဘူးဟင်သာသမီရောနောက်ထပ်ပြီးနိုင်နေလားပွင့်နိုင်နေလားမွေးနိုင်နေလားဟင် အဲ့တော့အဖိုးကြီးလားအဖိုးကြီးလားအဲ့ဒါအဖိုးကြီးဟုတ်ဟေ့အသက်ကြီးလေးတို့ဘာတော့ပညာသိခါတွေကြီးလေးလေးအသက်ကြီးလေးလေးသီလသိခါတွေကြီးလေးလေးအသက်ကြီးလေးလေးသမာဓိသိခါတွေကြီးလေးလေးဆိုရင်အဲ့ဒါတန်ဖိုးကြီးတဲ့အဖိုးကြီးမှန်ပါပါဗျာဘယ်နဲ့တော့အဲ့တော့အဖိုးကြီးဖြစ်ကျင်သလားအဖိုးကြီးဖြစ်ကျင်သလားအဖိုးကြီးဖြစ်ကျင်ပါဗျာဟုတ်ပါမလားဟုတ်ပါတယ်အခုကဘယ်နဲ့တော့အဖိုးကြီးတွေလားအဖိုးကြီးတွေလားအဖိုးကြီးဖြစ်တော့နေပါဟုတ်အဖိုးကြီးလားအဖိုးကြီးလားဟုတ်ဘူးအခုပြောတာပါဗျာလုံရည်တာပြောတာမဟုတ်ပါဘူး ဟင်ဟောတော့ဆုံးမလျှောက်တတ်ဘူးနဲ့လေဆုံးဆုံးသွားဒီဖို့လျှောက်တတ်ရတာလည်းမလျှောက်ဘူးနဲ့ဆုံးဆုံးသွားဟင်ဟင်အဲ့တော့ဟုတ်ကလားတန်ဖိုးကြီးတဲ့အဖိုးကြီးဖြစ်အောင်ကြိုးစားဧကေနာကြသို့သာ